ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌1369ခုနှစ်ပြည့်တပေါင်းလဆန်း14ရက်နေ့28ရက်2လ69ခုတနင်္ဂနွေနေ့မင်းပေဒိကံဘုရားထီတော်တင်ပွဲကြီးတွင်ဟောကြားတော်မူသောတရားတော်သိနေသူနေဒီဝိရိယတရားတို့ဖြစ်နေမှာပါဘာဖြစ်နေလဲ အဲလိုဘုရားရှင်ကိုမနေ့ကအပေါင်းနာပါခရီးရပါပါတယ်။အဲဒီရဲ့ညဟာကိုယ်ဆောင်နေကြတာလေ။မှန်ပါဗျာ။သံဃာတော်ကလည်းဟာပြောတာ။သောတာလား။အဲရာဒီပြင်းပြမာတာ။ဒါရိယာတို့ဟိုစနေပေါ်မိပါတဲ့ရာ။ဟုတ်လား။ဒါပြီးအုံဒီပုံကြီးကြနေကြတဲ့ရာ။ဒါပြီးသာသနာနေကြတဲ့ရာ။ဒါပြင်းပြတဲ့တို့ဘုရား ဆိုတော့ဒီကလည်းဒီနေ့နောက်ဆုံးတယ်ဘာမှမဟုတ်ဘူး။နောက်ဆုံးအောင်ပဲ။ဟုတ်ပါ။ကျေရလားအဲ့လိုဒီလိုဒီဟုတ်ဒီလိုလို့ဟုတ်ပါ။အဲ့ဒီဒီဒီလို့ပါလို့လုပ်တယ်လို့ဒီရာကြီးရ။ဟုတ်ပါ။ဒီဒီရာကြီးလာရ။ဒါလည်းဒီရာလူရှိတဲ့ကနာလူရှိတဲ့ဉာဏ်အားနဲ့ တို့ကြည့်လို့ရတယ်ဗျာဟုတ်ပါပါဗျာဒီဘုရားကဒီနေ့ကြည့်လို့ရတယ်တော့သုံးအောင်ဝယ်ပြီးလို့ပြောတယ်ဒီတက်ပြပါလို့ပြောတော့မန္တကပိကပါဆိုရင်ဒီနေ့ပြေတော့ပြပါမယ်ဟုတ်ပါပါဗျာဒီအဲ့တော့သူဘုရားကိုဘာလို့ပူတော်တယ်ဒီပြရပြရဒီ ဆေးပူတော့ပူတော်တော့ပူတော်လာတယ်ပေါ့။ဘာလို့ပူတော်လာတော့ဒီဒီအစီအစဉ်ရှိသေးလား။ဟုတ်လား။ဒီပူတော်တန်းသူဒီစီကလာတယ်။ဘာလို့ပူတော်လဲလို့မေးတယ်ဆိုတော့ဒီလို။ဘာလဲပူတော်ထိုက်လို့ရ။ဒီပူတော်ထိုက်လို့ပူတော်ရလေ။ဟုတ်လား။ဒီ အဲ့တော့ဒုက္ခထပ်မေးလို့မှာပါဘာလို့သူတော်တိုက်လို့မေးပြရှိသေးတာလေဟုတ်လားမေးလို့မေးလို့တယ်မေးပါဘူးဒီလူညာလူဟုတ်လားမှန်ပါဘူးဒီလူညာလူတို့သာပြီးလက်ရှိရတယ်ဗျာဟုတ်လားဒီတော့ဒုဗျာညာတို့ဘောကိုဒီလူညာပါ ခုမှမဟုတ်ပါဘူးညတို့လူတင်ကာလတွေကဒုသိတဲ့သူဘဝတန်တရာကိုပြောရလေဟုတ်လားဒီသိတဲ့နေရာရှိတယ်သူသိတဲ့နေရာရှိဘူးသာသာနေတဲ့နေရာပါလေဒုသိနဲ့ပြောသွားတာလေဒီနေရာမှာအကုသို့ဖြစ်နေအပေကြတယ်သူသိတယ်ဟုတ်လားတို့တော့မိမိအမျိုးပဲသာဝရမလို့ ထုတ်ပြီးသိထားတယ်ပါဟင်ဒီကောင်မကြာရောရေမတော်ကခံမောပေါ့ဟင်ဟင်ဟင်ဒီကနေ့ကတော့ရေမတော်ခံမောတယ်ခံမောပဲဟင်တို့ကြတော့ဗျာဟင်တရားကြတော့အဲ့လောက်တို့ပေါ့သိလာကြည့်လေဟုတ်လားဗျာဟင်ဟင်သိလာအဲ့လောက်ကြည့်ကြည့်လေတို့တရားကြ ဟုတ်ပါလားမှန်ပါစိတ်နာကြီးတဲ့နေရာမှာဘုလိုကြီးအဲ့ဒီတိုင်းလို့စိတ်နာကြီးပြီးတော့သူ့မိသားစုသိပေါ်ပါလေဒီဝေတံပါပြီးအောင်သူပေါ်လဲခရရတယ်ဟုတ်ပါလားသူ့မိသားစုသိပေါ်ပါလေဒီဝေတံပါမိလက်ချက်ဖြစ်အောင်ပါဗျာဟဲ့ဟဲ့ အဲ့တော့ဒီလိုပေါ်ရခဲ့ရတယ်အဲ့လိုပေါ်ရခဲ့တဲ့နေရာမှာသူ့ဘယ်ကိစ္စနဲ့ပေါ်ရတယ်တုံ့ပြန်ရတယ်မှာဟုတ်ပါလားသူဒီပြမရာအရာကိုရှင်းမှာရောက်တဲ့အချိန်ကသူ့ပြည်ဟာလေးကြောင့်အားလုံးသူ့ကြည့်ပါဟဲ့သူတကယ်လို့သူဒီဟိုတံ္ဍရာကခေါင်းရောက်ချေဝေးဟုတ်ပါလား သံဃာမတွေ့နေမယ်ဝတ္တုကဝတ္တိရဲ့သူမခံရတော့ဘူးလို့သူ့ကိုယ်သူဆုံးဖြတ်ပြီးဒီကိစ္စဘုရားရှင်ရဲ့အဆုံးအမကိုနာခံမယ်သူရင်ဟင်သူတရားဟာဘုရင်သုံးတဲ့လုံးဖွဲ့ပြရပါဗျာဟုတ်လားအဲ့ဒီသုံးတဲ့လုံးဖွဲ့ပြီးတော့သူရှင်လုံးရှင်လုံးကိုဟိုဟာတပတ်လို့ခေါ်တယ်ဟုတ်လားအဲ့ဒီရှင်လုံးပိုင်း၄ပိုင်းကိုတပုံလို့ခေါ်တယ် ဟုတ်ကလားဗျာအဲ့ဒီရှင်းတော့မိုင်း၄ပိုက်တပုံမှာတို့၃ပိုက်ဖြစ်တယ်နှစ်ဖက်၄လုံးကိုဖြစ်နေမှာပြိတ္တာရာပါတာရာနာဖြစ်တဲ့ပုံကိုတို့တော့ပြီးနေတယ်တို့တော့လူနေတာလူပါဘူးတို့တော့ကြည့်ဖို့လူသေးလားလူပါဘူး ဟဲ့တို့လူကိုယ်နဲ့ကျင့်ဖို့လူသေးတာလားဟုတ်ပါဘူးဟဲ့နှုတ်နဲ့ကျင့်ဖို့လူသေးတာလားဟုတ်ပါဘူးစိတ်ကလေးနဲ့ကျင့်လိုက်တာနဲ့ပြီးသွားပြီတို့နာဘလောက်ကြီးတော့တို့ပဲဆိုရင်လေဟိုတို့ဒီဟိုသုံးသက်နှလုံးရှိတဲ့အဲ့ဒါမှနှစ်သက်လေးလုံးမပြည့်နေမှာပဋိသင်္ဝေဒဘာသာညာဖြစ်မယ်ဆိုတော့စိတ်ကကျပါကိုယ်နဲ့ကျင့်ဖို့တော့မလုံတော့ဘူးလို့ပြောတာ။မှန်ပါဘူး။တို့ပဲဆိုရင်လေ ဟုတ်ကလားတို့လူကိုလည်းပြောတော့မလို့တော့ဘူးခဲ့တာဟုတ်ကလားဒါကြောင့်တို့လူမဒီလိုပဲထူထောင်ပြီးနှောက်နေခြင်းလို့လည်းမထူတော့ဘူးဟဲ့တို့လူတို့ဆိုတူတယ်ဟုတ်အဲ့ဒီမှာသူသေးပါလေသူနာတော့ဖြင့်အခုယူနေအခုရပြီတဲ့တို့တော့ငါအဝေရရညာနေပြီတို့ဝေရပြီ జ్ఞానం మాత్రమేదా సోరా సమాధి ఏదో విజ్ఞానం మీదిగా మీరా లేదా బాధ్యత တော့ဒီပံမိတာပါတာညာတာဖြစ်နေသူကြီး သူ့မှာသူသေဝိတာကိုဖြစ်နေတယ်ဒီနေ့ပါသာသာပဲပေါ့ဒီနေ့ပါသာသာပဲနော်သေဝိလို့ပုဂ္ဂလာကမှန်ပါဘယ်မှာမှသာသာပဲသေဝိတာလည်းသေဝိတာသာသာပဲနာလည်းသေဝိတာပုဂ္ဂလာကမှန်ပါဟုတ်ပြီးတော့ပရိသမီတာဟိုတဲ့တို့တို့နိရောဓိပရိသမီတာတို့ဟဲ့အဲ့တော့ပရိပါဏပရိသမီတာတို့အတ္တပရိသမီတာတို့ဓမ္မပရိသမီတာတို့ဆိုတော့ဟိုပရိသမီတာ၄ပါးပဲဟုတ်ကိစ္စတစ်ခုပေါ်လာရင်အကြောင်းကိုသိသိဒါပါတော့ ဟင်ဒီမှာကိုပေါ်လာတယ်ဒီအကြောင်းကြီးမာတို့ချစ်တယ်မယ်လို့ဆိုပြီးတော့ဟုတ်လားဒီအဲ့ဒီကိစ္စကိုပူချဖို့ရပဲဟုတ်ဟင်ဒီတို့တော့ဝါမကြတော့ဒီကလောပတ်ညာကိုတော့ လေခဏစစ်စစ်ဘုဒ္ဓကြီးကလေဘာသာတော့တာအဲ့ဒါကိုပြိပါဏဆိုသုံးပါဗျာအဲ့ဒါကသူကြည့်ဆုံးတယ်ဟုတ်ဘူးအဲ့တော့သူကြည့်ဆုံးတယ်သူ့ဝင်ရမချွတ်နိုင်လားပြိပါဏဟဲ့သူတို့ညာရှိပြီဟုတ်လားလားပြိပါဏကပတ်တာမိပါရရဒီအဲ့တော့ညာသူ့ဝင်ရမချွတ်နိုင်လား ဆက်နေပါလေဗျာဝိရိယရှိတာပဲသူချင်နေတာဟူရဟဲ့သူကလည်းတေရီနဲ့ပြောတယ်ဟောကလာဟိုတေရီကြီးပုံလို့မဲ့ရလားမဲ့ပါဘူးဟုတ်လားအတိမကျက်ကိုဘာမရပါဘူးဘယ်တော့မှမလားဒီမှာဒီမှာအဲဒီချိန်မှာသူ့ရလေးလို့သူ့ရလေး ဟုတ်ကဲ့အမှန်တော့ဒီသူ့တော်တော်ကြီးပါလေဟုတ်လားဒီအခုတည်းကလေးကြီးနေတာနဲ့အခုတည်းဟုတ်လားတို့တော့သူ့ကိုရရမလေးကသေးဘူးဟုတ်လားအဲ့တော့သူ့ကြည့်လူများပဲနေရမယ်ရှင်းချက်အောင်ပေါ့ပေါ့ဘူးလားလွယ်ဟုတ်ကဲ့ဟုတ်လားအမှန်တော့ဒီအဲပြီးတော့သူ့ဝင်ရလေအဲ့ဒီချိန်သူ့ဝင်နေတော့လည်းသူ့ရှင်မျိုးတချို့ကထောင်ကြမရှိရှိနေတယ် ဒါပေကိုရောက်တာဟင်ဒါပေကိုရောက်တာပါလို့ထောင်ကြပါဘာမှမရဘူးဟင်တို့မို့သူ့ဝင်ရတယ်သူ့ရှင်တွေရောအကျော်လူတာတစ်ချက်အကျော်လူတာပါလို့နားထောင်ကြပါဘူးဟုတ်ပါလားဒီပြီးတော့ပါတော့သူ့ဝင်ရတယ်ဟင်းမျက်စိဖေးလို့ နာပေးမဖြစ်ဘူးလား။မျက်စိကနာခံလို့လေ။မှန်ပါဗျာ။ဟုတ်တော့မှန်ပါဗျာ။ဟင်မှန်ပါဗျာ။ဒါအဘဘုရားလည်းပုဂ္ဂိုလ်ကြတော့ယုံကြည်နေတာဗျာ။ဒီပါဗျာ။ဟင်အဲ့တော့ဘုရားဟုတ်ပူနိုင်တဲ့ဉာဏ်ရဲ့သူရှိဟုတ်လား။ဟင်ဉာဏ်ရဲ့ပေးပြီးကံပြီးဟုတ်လား။ဟင်ဘုရားအမှန်တော့ဘုရားတရားတော်ကိုနာကြားနိုင်တဲ့အာဟုရှိပါလား။ရှိပါဘူး။ဒီရဒီရောက်နေတယ်သူဝင်လာတာဖြစ်ပါမှာပေါ့။ ဟုတ်လားဘာပညာတော့လေဟုတ်လားကမှန်ပါဘူးတို့ဘုအဲသူ့ဝိညာဉ်ထောင်လဲမကြဘူးအပြောလဲမကြည့်ဘူးအဲမျက်စိကငါပင်လည်းမဟုတ်ဘူးပဲထားပါဦးဟုတ်လားအပြည့်ညာချုပ်တဲ့နေရောဟင်ညာကြပါဘယ်လိုလုပ်အောင်လဲရပါဘူးအဲ့တော့သင်္ကေတကိုကြောင့်မဆုံးပါပဲလို့ သူ့မှာပညာအမှန်ရှိတော့ပဲလေဟုတ်ပါဟုတ်ကဲ့ဟုတ်ပါအဲဒါစီကိုငွေလို့ညာလို့သနာလို့သူရမယ်သူပြချတယ်ဘုရားကြီးသူဟင်ဟုတ်ပါဟုတ်ပါဟုတ်ပါလားဘုရားကြီးသူအဲသူပြောကြပါဘူးရာဟိုကြီးရှိတာလေဟိုစေတနာနဲ့တရားပဲပညာကိုလိုက်လို့ ဟိုရှိသူများတော့ရှိတာဟုတ်လားဟုတ်ကဲ့ဒီနေရာမှာဒီနေရာကဟိုမိသားစုလောက်သာတည်နာရှိတဲ့ပုဂ္ဂိုလ်ဟုတ်ကဲ့ဟုတ်ပါဘူးဒါတော့ကိုယ်တည်မိသားစုလောက်သာတည်နာရှိမှာဟုတ်ကဲ့လားဟဲ့ဟဲ့ဟဲ့အဲ့လိုဒီနာတရားနဲ့ကိုယ်မိသားစုလောက်သာရှိပြီဟုတ်ကဲ့လားဟဲ့ကိုယ်တည်နာရှိတော့ကိုယ်မိသားစု သာဝနေကြီးတော့ပဲအဲဒီကားတို့သာဝနေကြီးတော့တဘောဝမှာမဖြစ်ရဟုတ်ဒီဘောဝတဲ့ပါမမှာလားသာဝနေပညာလည်းတန်တော့ရှိတဲ့ပုဂ္ဂိုလ်ဟာသင်ကောင်းဆောင်ရဖြစ်တယ်ဒီဒီဒီလိုလိုတို့ဘာလို့ကြီးွားကြပါတော့မှဖြစ်ဘူးမှန်ပါဗျာဟုတ်လားမှန်ပါဒီတကယ်လို့ ဒုတိယနာဤဒုတရာဤဒုပညာတွေကရပ်ွက်လောက်ထိကြီးွာသေးွာတော့ထိပေနာရှိမယ်ဆိုရင်တော့သူ့ကြီးွာကောင်းဆောင်လောက်ဖြစ်တယ်ဟုတ်လားဟုတ်ပါဗျာကြီးွာကောင်းလောက်ဖြစ်နေဟုတ်လားဒီကိနာတဲ့ဒီကြီးွာတော့ပဲပေနာဖြစ်ဘူးဟုတ်လားတကယ်လို့တမျိုးနယ်ပါဆိုပေနာရှိတဲ့ပုဂ္ဂိုလ်တမျိုးနယ်ပါက ဟိုသူ့ကိုလူကြီးချက်ရှိတဲ့ပုဂ္ဂိုလ်တမျိုးနဲ့တော့သူ့ကိုသိတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရတယ်တမျိုးနဲ့တော့တာဘုံအောင်ဖြစ်တယ်တမျိုးနဲ့တော့တာသူ့ကိုအားကိုးတယ်သူများဒီဘက်လူတွေကအားကိုးတာဒီဘက်လူတွေကအားကိုးပါအားကိုးပါဒီသူ့ကိုတော့တော့တယ်ဘယ်လိုလဲဘာလဲဒီဘယ်လိုလဲအဲဒီလိုတတိလုံးသိနာကြည့်တယ်ပုဂ္ဂလာလားဒီ တတိလုံးကလည်းသူ့ပေါ်လူရှိတယ်ဟုတ်ပါလားဟင်တတိလုံးကလည်းသူ့ပေါ်သိတယ်သူကလည်းတတိလုံးရဲ့အားသိတယ်ဟုတ်ပါလားအဲ့ဒီကိုကိုယ်ရောပြီးတော့ဖြစ်တယ်ဟုတ်ပါလားအမှန်ပဲအဲ့ဒီကျိုးတဲ့ကမာဒီအောင်ပေါ်လားဟုတ်ပါဒီလိုလိုတရားမင်းကြားတာနတ်ကချက်တယ်ဟင်နတ်ကချက်ပြီးပါတော့သုံးချက်ပြီလားဟုတ်ပါလားအဲ့ဒီလိုသူ့စီနာရှိတယ်သူ့တရားကတော့ဒီမှာမရှိဘူး သူ့ကိုကြည့်တာလည်းဒီလောက်ပဲသိသူကလည်းဒီလောက်တော့ပဲဟုတ်ပါရဲ့အဲ့တော့လူကြီးလူကြီးရဲ့ဘယ်သူမှလည်းတာပဲတာတာပဲသူဘုရားကတော့ဟင်ပေါ်သိကြီးကပါဒီပေမောင်ကြီးကြီးလားဟုတ်ပါလား အပေလေးကိုမာမေးပြီးဓမ္မကိုမာဆိုအောင်ပြောတာဓမ္မရဲ့သုံးသက်တဲ့ကအကုန်လုံးပေါ်မှာသူတည်နေတာရှိတယ်ဟုတ်ကဲ့နည်းနည်းပြီးသားကြာညာနာပြီးညာနာပြီးလားဒီသုံးသက်တဲ့ကမာအကုန်လုံးဟုတ်လားသူတည်နေတာရှိတယ်ဒီသုံးသက်တဲ့ကမာဆိုသူလည်းပါတော်ပါတယ်ပါတော်ပါတော်ပါတော် ဟုတ်ပါဘူးဟုတ်ပါဟုတ်ပါဟုတ်ပါဆက်မလို့လည်းတော့ပုံမူချင်းရပြီကျွန်တော်ဟုတ်တယ်ဘယ်လိုလဲဟုတ်ပါမှာဟုတ်ပါဟုတ်ပါဒီကျတော့ပုံမူချင်းကိုဟဲ့ဟဲ့အဲ့တော့တုံးတဲ့ပုံနာပုံသူပြင်တာရှိတာ ပုဂ္ဂလာကသူ့ဒါသူ့စေနာကပြောတာလေဟင်အဲဒီဒါစေနာရှိတဲ့အတွက်သူ့သူ့ရှိတဲ့ညမဲ့သူ့သူ့အဲပေတာပြီးတော့သင်နောတာတွေညာငါကိုယ်တိုင်သံဃာတစ်ခါမှပူတော်မယ်လို့တဲ့ဟုတ်ပါဘူးငါဝိရိယအာရုံနဲ့သံဃာတစ်ခါတစ်ခုညောင်းနိုင်ရမယ် သူနဲ့ကိုတစ်ခါပဲထားလိုက်တာမှန်ပါဗျာသူထားလိုက်တာမှန်ပါဗျာသူနဲ့ကိုကိုကိုရတပ်ပြီးထားလိုက်တော့ရှင်မှန်ပါဗျာဟုတ်ပါဗျာဟင်ပြီးတော့တခါဘုံတော်ဘောနေရရှင်ဗျာဟုတ်ပါငါကိုယ်တိုင်မှန်တရားကိုထိုးတွေ့ကြည့်ကြလို့လေဗျာငါဝေရအာလုံးနဲ့ဟင်အမှန်တရားကိုထိုးတွေ့ကြည့်နေရမယ် ဟုတ်ကဲ့သူပြီးရုံနဲ့ပြီးပြီးပြဲတာဒီသူဒီနာဘာပြီးရောဟုတ်ကဲ့တခါတို့ဘုံတော်မောတရားဒီသူကိုယ်ကံကြလာတာအားလုံးအပြီးအစီလွတ်လို့တဲ့ကသူဝီရကိုယ်ကံကြလာတာအပြီးအစီလွတ်ရမယ်ကြာဟုတ်ကဲ့ ဒါဟိုသူ့ကြီးကရတိဘဝနဲ့တရားကြီးဒီဒီရာနဲ့တွေ့တဲ့အချိန်မှာသူရှိခဲ့တဲ့ပြည်နာမဟုတ်လားဟုတ်ပါဘူးဟင်သူရှိခဲ့တဲ့ပြည်နာသူကတော့လေးသားလိုက်တယ်ကြာဟင်ဟင်သဘောပြီးသားလိုက်တယ်ကြာဟင်ဆန်တော့သူ့ကိုပူတော်လိုက်တယ်ကြာဟင်ဟင်ဟိုသူရဲ့ဟာတဲ့ပြည်နာနဲ့သူတို့သူ့လို့ဟုတ်တယ်ဒီကပြည်ဟင် မျက်နှာပူရအောင်ပေါင်းပြီးခဏပါခဏပါသူရဲ့ဒုက္ခထားတဲ့စေနာနဲ့ဒုက္ခသူ့ကိုကြံပြီးသူ့ဘူရောအမဲ့ပြနေတော့ဟင်ဟင်အများကြီးပွားနေတာမျက်နှာပူရအောင်ပေါင်းပြီးခဏပါဟင်ခဏပါမျက်နှာပူရအောင်ပေါင်းပြီးဒါခုသိပါတယ်ဟုတ်လားဟုတ်လားအဲ့တော့သူသူတပည့်အဖြစ်နဲ့ဒီတင်္ဂလာဘုရားထာမှာ မိစ္ဆာကိုသွားမယ်ဆိုရင်ခုနစိတ်ကင်းပြီးတော့ပြီးရေနော်ဟင်ဟင်ဆိုတဲ့လုံးမှာတဲ့ဒီလုံးကြည့်ထားနဲ့ပြိတ္တာမေဝါဒညာနာဖြစ်တယ်ဆိုစိတ်ကင်းနေပြီးတော့တာတို့လိုလူတွေရောက်ဖြစ်ဖို့မလိုဘူးတို့တော့ကိုယ်လုံးကိုဆွဲတော်ဖို့ကြတော့ဒီတော့အားနေရပါလားဒါတော့ရပြီလားဟင်ဒီတော့အားနေရပါလားဟုတ်ပါဘူးဒီသူတွေကို အိန္ဒိယကိုလည်းကြည့်တော့အောင်လေတရားရတော့ကောင်းမှုနဲ့ပေါ့စိတ်ဓာတ်အားရတဲ့စေနာအားရသရာအားရဒီနာအားရဒါလည်းအဲ့တော့ကြားပါတယ်လားအဲ့ပါတော့ပါတယ်ဒီသူဝိရထားနဲ့ပြောလို့ရှိရင်ဒီနေ့ဟောတာတွဲပေါင်းများများပါဘူးတွဲနိုင်တာပြည့်သင်အားလားကြံ့အားလားသင်အားလားမြင်အားတော့ဟုတ်တယ်မှန်ပါဘူးမြင်အားနဲ့တွဲနိုင်ပါဘူးသင်အားနဲ့တွဲလို့ ပုဂ္ဂလာလက်တော့ပါဟောပါဘူးလားသူဟိုလို့မင်းနာတာဘယ်လိုလဲဆိုရင်ဟင်ဘယ်လိုလဲတော့ဆိုရင်ဟိုညပြေတာသလင်း၅ရက်လောက်ဆိုရဟုတ်လားမှန်ပါတို့ဘုရားကဘယ်လောက်ကိုရမှာလို့ညာကြီးပါဘူး။ဘုံဘက်ကောင်များဘုံဘက်ကောင်ဝဲ။ဘုံဘက်တဲ့။ဟင်။ဘယ်လိုလဲ အဲ့တော့သင်အားတော့တောင်းကြအောင်ထင်တယ်မှန်ပါပါဘယ်အားတော့ပါလားဟင်ဒါပါလားဘယ်အားတော့ဖေပါတော့ဟင်ကြောက်လို့ပါလားမှန်ပါဗျအဲ့တော့ဒီဝါလေဟင်အဲ့တော့ဒီယူလို့တို့ပါလို့တဲ့ဟိုမိမိကိုယ်တိုင်သာသနာကျေတာကကျင်းပါတော့ပါတယ် ဖြစ်သံဃာဖြစ်ကျေရာအိမ်ဝါပဲသူ့ကိုသံဃာတို့ညီကျော်ဆုံးပါပဲဗျာဟင်သံဃာညီကျော်ဆုံးပါပဲအဲ့တော့သံဃာတဲ့ဟာလူတွေရောနေကြည့်ဟင်တဏမာနသိကြည့်တယ်သာမန်ပါပါဗျာတို့တို့ပါလို့ဆုံးမှာပါပါဗျာဒီအဲ့ဒီလိုပါပါဗျာကိုတို့ဟိုကျေရာကနေအနာအနာကနေသိအောင်လုပ်ကြပါမယ်ဗျာ ပုဂ္ဂလာကခြေကားတော့ပေါ်မှာဟင်ဟင်ဖရာကတော့ဟိုဟာဒါကိုတာပြီးတိဘက်ကခြေကားကြီးกว่าဟင်ဟင်ဒီဟာဒီပဲသတိခြေကားပမာခြေကားပညာခြေကားဖရာတော်ဒီကုန်းကိုယူသွားဟင်တို့ကြတော့ပဲလို့ဟင်တဏှာခြေကားမာနခြေကားဒိဋ္ဌိခြေကားတို့ကဘယ်လိုသွားဟင် ဆရာနဲ့တို့လည်းဘယ်တော့กว่าအင်္ဂါပါကျော်ရီတာကွာအဲ့ဒီကြီးရအောင်ကွာဘုရားကဒီလေးပါဟဲ့ဘာပါဘယ်လိုရှိနေပါလဲဘာမှဘာမှဒီကျမလေးလည်းပြီးတော့လာဟဲ့ဟဲ့ကျမလေးလည်းပြီးလို့လေချုံအောင်ပါဆယ်ကျမ ရတုံးအောင်ငါတို့ဘာလို့ဟဲ့ချုပ်နေမှာရမယ်ဘာလို့ဟဲ့အဲ့တော့ဘုရားရှင်ဟာဟိုတို့ဘာလို့ရိုးရိုးတာလားဟိုတို့ဟိုတို့ရတာရိုးရိုးတာလားဘာလို့အဲ့ဒီရိုးရိုးတာလားတဲ့ဟုတ်ခရဟေးဟုတ်ပါလားဟဲ့ဒါဒီမှာကဟိုဒီမှာရှိတဲ့ဟောတော်တော်ခရဟေးဒါကအသက်ဟော ဒါတွေကသာသမီရောဒါတွေကမယားရောသူတို့တော့ခဲ့ရပါဘူးဟုတ်လားငါမျိုးတောင်းတယ်ငါမျိုးငါမျိုးဟုတ်လားသူသာတော့ဘုန်းကြီးငါပါလို့တော့မှာပေါ်တာဟင်ငါမျိုးဒီဆုံးပါလေဟုတ်လားအဲ့ဒီငါတို့ဒီဒီကိုပို့လိုက်တယ် ငါ့ကိုဒီပါဒီပါပါငါ့ကိုဒီပါဒီပါငါ့ကိုဒီပါဒီပါဒါလောင်းအောင်နဲ့ဆုံးလို့တဲ့ဟာဒီလောင်းအောင်နဲ့ဆုံးလို့တဲ့ဟာလားဘူးဟုတ်လားအဲ့တော့ဒီညာလေးကိုသဘောပေါက်အောင်လုပ်ရတယ်အလောင်းတော်များပြုတဲ့ဒါနကရေဝါမှာပြုတဲ့ဒါကိုဆွဲလို့တာဒီသာပီနာပီနာပီတို့တစ်ချက်ပြလိုက် အဲသမတတနာလေးဝင်လာတယ်ဟောဒီဘောမှာနေနေလို့ဖြစ်တယ်နော်မာပြီးပြီးလေဒီလိုလေးရှိနေလို့ရှိရင်သိမကြတဲ့ပေါ်ကဟောဒီဘောမှာတစ်ချက်တော့နေနေမဖြစ်ဘူးလားဟုတ်ပါဘူးအဲ့တော့မာပြီးပြီးသွားဘူးဟုတ်လက်ထဲသားပြီးပြီးဆုံးလိုက်ပါနဲ့အစွဲပါလို့လွှတ်လိုက်ပြီဒါအလောင်းတော်တို့ပြုချင်တဲ့သာနာပဲ တဲ့ခုနီးနာပါကိုကောင်းလို့ရှိရင်ဟုတ်လားငါဆိုတဲ့မာနတက်ပြီးသားတယ်ဟုတ်လားဆောမလာပြီးပြီးဆိုတဲ့ကနာပေါ့ဒါကကတော့ငါပါတော့ဒီလိုလိုသူ့ဟာတဖြည်းဖြည်းနဲ့ဘာသာကျုပ်လာနိုင်လားဟုတ်ပါဘူး။ဒီလိုနာမရာကြီးရောရှိလာလား။မှန်ပါ။သာမကျုပ်အောင်လုပ်ခဲ့တယ်။ဟုတ်ပါလား အဲလိုဆိုပြရဘယ်တော့များလဲလို့ပြီးဟုတ်လားအဲလိုသုံးနေတာလည်းသိပေါ်ပါလေဟိုတီဗီမျိုးမဖြစ်မီကာလအတွက်မှာတို့တို့မှငားတာပဲငားတာမှာပဲလို့ဆိုတာတော့ဆိုပါဗျာဟုတ်လားပါပါဗျာဘဝကောင်းငားတာငားပဲတော့ပါဟင်အဲ့ဒီဘဝကောင်းငားတာငားတော့လုပ်တယ်အဲ့ဒီနေရာလေးမှာတို့ တွဲနေတဲ့ငုကဟိုတဲနေမဟုတ်ဘူးနာမ်တက္ကသမ္မာရပါလာတဲ့တွဲလို့ပြီးနေတယ်ဒီနောက်နှုတ်တာတော့ဟင်ဒီမမီးရဲ့တွဲသူကလည်းရောရောက်လာတယ်ရေရောသာပဲသိခံရောလားသိခံဘဝလည်းရောက်ပါကြားလားဟုတ်လားဒီသူရင်းနှုတ်ရင်းတဲ့ကိုဟုတ်ပါလားဒီနိုင်ပါလား အနာဘက်ကဘာဘာလားလေဟင်ဘဝဟိုတို့ကဘာနဲ့ပြောရင်တော့လေးပင်ကြီးနဲ့ကဘာတစ်သိန်းဒီမှာလားဟင်ကဘာကောင်းလေးပင်ကြီးနဲ့ကဘာတစ်သိန်းတော့အဲ့ဒါမှအကျဉ်းမဲ့လုပ်နေတဲ့ဟင်အမြင့်ပါအောင်လုပ်နေဟုတ်ကဲ့ဒါနဲ့ထားပြီးတော့ရင်းမှာတစ်ချိန်ဖြစ်ဟုတ်ကဲ့ဟင် တေသာသူမိမာတေဝိနာသရာပြောင်းတယ်လေတေမိမဲကနေဝိနာသရာမဲကြီးအောင်ဟဲ့တနာအနုနာနှုတ်ပါသေးတယ်ဟဲ့ဟဲ့အမေကျောက်အောင်ဝဲမှာနှုတ်ပါသေးတယ်နော်ဟဲ့ကိုကနဲ့ဝေးရပါတယ်လူမှာအားလုံးကနဲ့ဝေးရမယ်ဟုတ်ကဲ့နာမတေရသံဃာအားကိုဟုတ်ကဲ့တစ်ချက်ချင်းရတယ်ဒီလားဟဲ့ မရနိုင်တဲ့ပဲလေးသိချင်တဲ့ဘာသာသိဟုတ်ပါလားဒီလိုဘဝနဲ့ပြောရင်ပါရမီရှိတဲ့ဘဝပေါ်မှာလာပါလေဟုတ်လားပါရမီရှိတဲ့ဘဝဟောဆိုပါဟုတ်လားဟိုလေးရောက်နေတော့ပါရမီမပြည့်လို့ရတယ်ဟုတ်လားပါရမီရှိလို့ရတယ်ဘုလိုဟုတ်လားအဲ့ဒီအကျမ်းပါနဲ့နဲ့ပြီးတော့ဟိုးတို့တင်ရင်းကပါပြောအဲ့ဒါကြပြီးတော့ပါပြီခင်ဗျာ အဲ့ဒီမှာသူ့ဘယ်မှာပြီးလို့တော့ဝိသံသာကြတော့ဘူးပြီးလို့နေတော့ပါလာဘုံရဲ့မှာကြည့်တဲ့တော့ဘုရားဟဲ့အဲ့ဒီကကြာအဲရှိကနာကိုလူထင်းနေတာအဲ့တော့သူကသမာမာနသိတိကိုပုဂ္ဂလာကမိမာငားတဲ့ပုဂ္ဂလာကအကြီးကမှာစစ်ပုဂ္ဂလာကအဲ့တော့ဒီမှာသူ့ ဒေသနာမရှိမှဒီမာနမရှိမှဒီဒိဋ္ဌိမရှိမှဒီအမှန်တရားကိုသိတယ်ဒီလိုသာမာတဲ့ဟိုသူဒီကြောက်ကြုတ်နေတယ်သာမာကိုဖုံးပြီးအဲဒါကမှဖရားတယ်လို့သူသိတာကမနာဖြစ်ကြတော့လားဖြစ်တာပေါ့လားဟုတ်ပါပါဟုတ်ပါပါဒီလိုသူရေးအဲဒီ ဒီမှာလာဒီမှာတတိယကွာလေးပြီနဲ့ကလာတယ်ညိုညိုကြည့်ပြီးတော့ဟုတ်လားဒီသာသာဝိသိနောရာလာပြောင်းလေဒီဟုတ်လားလားဘုံတော်ဘောရာပြောင်းဘုံတော်ဘောရာပြောင်းဟုတ်လားညိုညိုကြည့်ပြီးလေဘုံတော်ရာဟုတ်လားလားဒီမှာဒီမဲ့ပြီးတော့ဘုံတော်ရာဒီမှာလားမှန်ပါဒီပြောတဲ့ဘောရာ ကိုရမှာလားဒီသာမီရောလားဒီရောလားဒီလိုသူ့ဒီလိုသူ့လို့နေတဲ့အမောင်းတော်မှာငါငါပြည်ပြီးငါပါတဲ့အတွက်ကိုရှိဦးလားဒီတော့ဘယ်ကလွယ်ရှိမှာသူ့ရဲ့တော့ဒီသူ့ကိုယ်နဲ့တိမ်တော့ရှိနေတယ်ဒီအမှုရဲ့ဒီတော့ဒီလိုတာယာအတွက်သူ့ဝိညာဉ်ကို ဒီကျေပါလေဟုတ်လားအတူတူရောပုံတော့ဖြစ်သွားတယ်ဒီဒီအဲ့ဒီကတော့ဝိရိယကိုလည်းပေါ်ပြပြောင်းလို့ပါမမဒီလိုရောဘောကလုံးတော့ပါပုံတော့ဖြစ်နေတယ်ဟုတ်လားအဲ့ဒီကတော့ဝိရိယကိုပုံတော့ဖြစ်အောင်တော့သူကျေပါလားဟုတ်လားဒီလိုလိုတို့ဆရာကြီးသလားများတယ်များပါဘူးများပါဘူးဒီတိုင်းတိုင်းတိုင်းမကြီးသူပြေတာ ဟုတ်ကဲ့ဒါပေမဲ့ဟိုလူမဟာရညမသိပြောတာပေါ့ဗျာဟင်ပါရမီကြီးလုံးပြောတာလေအင်္ဂါပိကတာပါကြတော့သူပထမဆုံးပွက်တဲ့ဒီမှာလေးဒီတကားပါလားဗျာဟုတ်ကဲ့သူသူတရားပြည့်လေးတကားပါဒီမှာဗျာအဲ့ဒီလေးတကားပါမှာနှစ်ဖက်လေးနိုင်လုံးလုံးလောကပုဂ္ဂိုလ်တို့မှာလေ ဟင်နတ်ခတ်ကြီးကဟဲ့ဒီနော်နားကြီးဟုတ်လားဟင်ဟိုမနေ့ဒီနိုင်နာမည်မှာသတုထမှာဝေသားတယ်ပေါ့ဟိုရုပ်နဲ့နာကိုဥပ္ပခါမျိုးပဲနာမည်သာဝတ္တိကံပရဏံခေါ်တာဟုတ်လားဒါပြောတယ်သနာရွယ်တာကိုယ်နဲ့ဒီဥပ္ပခါမျိုးကတာမရှိဘူးတို့လိုတာမဟုတ်ဘူးဟုတ်လားလားအဲဒီနှစ်ထပ်လေးနာမည်လုံးလုံး သူ့ဥပမာပြတာလို့ဆိုရင်ဦးရီဦးတရားဟာသူ့ဦးရီနဲ့ဒီနဲ့ဦးရီနဲ့သူ့ဆိုဒီဒီဒီမတူလားဒီပါပဲဒီရီပြီးတော့အဲဒီကဒီပြီးတော့ပြေတော့မယ်ရှင်းပြီဘယ်အားဖြင့်ဘယ်အောင်ဖြစ်လာပြီဘယ်အားဖြင့်လက်ရှိဖြစ်လာဘူးဦးရီနဲ့ဒီတော့ဒီမှာဟိုဟိုပြောနေတာမင်းပြရဘူး ချပြီးဒီတိုင်းဒီခါကအဲ့လိုနေရအဲ့ဒီတိုင်းပဲလို့သင်္ခါရတောင်းလို့ရတာဒီတိုက်ပြီးဒီကရှိနေတဲ့စစ်တော်လာမျိုးပေါ့လေသက်တော်တောင်းလို့ရတာအဲ့ဒီတောင်းပြီးမှရှိရဝင်ကြတာအကုန်တိုက်ပြီးရတယ်ဟုတ်လားဒီအာနာမီလာသူသိကြည့်တာလားဟုတ်ပြီဒီရတဲ့ကတော့လက်သက်ကြီးလာတယ်လေးသက်ပါပါဟုတ်ပါရဲ့ ကိုကျင့်လုံးကပဲဝိညာဉ်ပြည့်နေကျင့်ကိုဖွင့်တော့ပဲဝိညာဉ်ပြည့်နေတယ်ဗျာဟဲ့ဟုတ်ပါလားဒီကရောဘုရားကြည့်ပြီးမတော့လားပဲဟုတ်ပါလားဒီဆရာတို့တရားမှလည်းဝိညာဉ်အောင်မှာပါတာပဲဒီဆရာကလည်း24နာရီဟုတ်ပါလားဒီဒီပေါ့ပေါ့တော့တယ် ဒီပဲလာနေတာဟုတ်ကဲ့ဒီစက်ကြီးလာပြီးွာတော့ဟိုတတိကွာတက်လာပါတဲ့ကံလာနဲ့လေးတဲ့နာမိတာသက်သက်လေးနာကြီးကအဲဒါခါနဲ့ကိုတောက်တာညာကိုရင်းနဲ့တောက်ပြီးတာတို့ဟာလည်းမြင်မတော်ဘူးညာတော့ပုံကောင်းဟင်ဟင်ဟင်ဟင် စမ်းနေလို့လေဟင်ဒုက္ခတွေတော်တော်တော်တော်ကိုပြောပါပဲဟင်တော့လာလေတဲ့တိချောက်တော်တော်တွန်းနေတာဟာအင်းဟုတ်လားဟင်အခုဒီမှာပါဟင်ဒီကြောင်ရောက်နေပြီအဲ့ဒါဘယ်လိုလုပ်ရအောင်လုပ်ရမှာပေါ့ဟိုချီးကျူးရမှာပေါ့တိချောက်လုံကောင်းတဲ့ပုဂ္ဂိုလ်လေး ဟုတ်ပါလားမှန်ပါပြီဟင်ဟင်ဟုတ်ပါရဲ့အမေတို့ရတော့ပါဘူးလားဟင်ဟုတ်ပြီလို့လားပါမဟင်ဘာလို့တကယ်လို့ဒီလားဒီမီဟုတ်ပါလားဒီဘုရားရှင်ကိုယ်တော်ကသာမိကညာတော်ကြီးနဲ့နာဝရဏညာတော်ကအပိတမတိသူ့ဘောင်နေနေညာတော်ကြီးနဲ့ ဆဲလာခြင်းနဲ့ကြည်ရာတော့တဲ့နဲ့ကြောင်းနိုင်တယ်ဆိုတော့ဒီလိုတော့ဆုံးမအောင်ပါဘူးဘုရားတော်ရင်းရတော့ဒီလိုတော့ဆုံးမအောင်ပါဘူးဗျာဆုံးလာဒီလိုလိုဒါပြီးတော့ဆုံးလာဟုတ်လားဗျာဒီအဲ့တော့ဒီဆရာကြီးရဲ့အနာဂတ်မိတာတော့ဆိုတာတော့ဘောလုံးပါဗျာဟုတ်ပါပါဒီအမှန်တရားကြီးဖြစ်တယ်ဒီလိုကြီးလို့ သူ့ကိုတွေ့ကြပါတယ်ကျိုးရတော့တိုက်ကရှိပါရှိတာပါဗျာတိုက်ကရှိပါဗျာဟုတ်လားမိမိသားနာကိုသူပဲမိမိသားဒီလောက်ပဲသူခံပါပါဘူးဟုတ်လားဒီသားလေးပန်းပြီးနေပါလေဘုရားရုံးတော့လေးပန်းပြီးဟုတ်ပါလားဒါကိုလည်းကြည့်လို့တော့အနန္တကိုသုံးပါးများဟုတ်လားအဲ့လိုတော့သူဒီတရားကဟာဒီအယူကြီးကြီးလာမှတ်တာဟုတ်ပါ လိုက်ပါယူယူဒီမှာလည်းအေးလားဘာဖြစ်လို့လို့သူ့ကိုယ်သူလည်းအူရဘူးဝိညာဉ်ရပေါ်ဆိုသူသေးတာပဲတောင်းယူဒီတိုက်တယ်ဟုတ်ပါလားပြီးတော့ဘုရားရှင်ဟာညာကောမညာလို့တိုက်လားဘာဖြစ်လို့လို့ယရနာတောင်းဝင်ဘူးဟုတ်ပါလားဒီ သူ့ရှိတဲ့ဝေဒနာကတဘောဝပုံနေတဲ့ဝေဒနာမျိုးပါဟုတ်ပါဘူးဘုရားဘုရားဝေဒနာပေါက်ရလို့ဆိုတာဒီမှာပေါ့ဒီဘုရားနဲ့ဝေဒနာပေါက်ရတယ်ဒီမှာပေါ့ဒီနာဘုရားလားဟုတ်လားဒီဘုရားကဝေဒနာတော့သာဟုတ်တယ်လားဟုတ်ပါဘူးသူကြည့်ရတာအမြင်ကြီးအကုန်လေးပုံကြီး ဆော့တာရောတို့တော့ဤတဲ့ဗရဏအလုံးကြီးဟိုသူ့ကိုသူ့ဘောရောက်တာပြီးတိုက်ပေါက်လေးရကောင်းတယ်လေးရလူစင်းနာအုံရဟုတ်တယ်ဟင်အဲ့တော့ဘုရားရဲ့မှာပေါ်ထားတယ်ဒီလိုတို့သဘောပါလားဟုတ်ပါဘူးဟင်ဒီသံဃာတူတဲ့နေမှာလားဟုတ်ပါဘူးဟုတ်ပါဘူး ဟုတ်ပါလားအဲဒါကြောင့်ငါမျိုးချင်းမှာထိုက်ပြီးလို့ဆိုတာဟုတ်ပါဘူးဘုရားချင်းမှာပေါ့မထိုက်ဘူးလားဟုတ်ပါဘူးဒီပါဠိလိုတော့လားတို့ပေါ်ကိုဒီတော့ဒီလူများလေဟိုဒီလူကျောင်းတာဟုတ်ပါဘူးဒီတို့ပေါ်ဒီတော့များလေပုဂ္ဂိုလ်ကိုဒီလူကျောင်းတာရှိတယ်ဟုတ်ပါလားဒီတို့ကြောင့်ဝိရတရားကြားတော့တော့ သူ့ကြံပြီးဟင်ဟင်ဒီလူသားနဲ့လေဟုတ်လားဟင်ဆက်နေပါလားဟုတ်လားဒီတစ်ခါရအောင်ကြာအာဟောပြဟောပြပြီးလာတော့ဟင်ဟင်ဟင်ဒီအဲ့ဒီလောက်ကိုသူကကြည့်လို့ခါတင်လာတဲ့အားစီရင်ဒါမှမဟုတ်ဒီကဲသူဒီဒီနာပြီးသားတို့ ဟုတ်လားသူ့ရဲ့နာတော်ဒီသူ့ရဲ့မူရောဒီသူ့ရဲ့ပိဋကာဒီအကုန်လုံးဒီမှာသာပြီးသူဝိပရိသခံတယ်လို့ပေါ်ဒီဒီချင်းကိုပူပကြတာဗျာဟုတ်လားဘာဖြစ်လို့ပူပွဲတော့လို့ကျူဒီချင်းမှာထိုင်လို့ညာလို့ချင်းမှာထိုင်လို့ကုသိုလ်ချင်းမှာထိုင်လို့ဟုတ်ပါဗျာဒီကတော့တရားကိုကြည့်ပြီးတော့ပြီး ဟုတ်ပါဘူးမင်းသိသိကတို့ဒီကနေ့ဒါအောင်ဝဲပဲနော်ဟုတ်ပါဘူးဒါအောင်ဝဲဆိုတာတရားသင်တဲ့အောင်ဝဲရှိပါဘူးဟင်ဟုတ်ပါဘူးဟင်ပါတော့ပုဂ္ဂိုလ်အေးလေးနဲ့ပုဂ္ဂိုလ်နဲ့အောင်ဝဲဟုတ်ပါဘူးဟင်ဟုတ်ပါလားအဲ့တော့ဒီတရားတို့တရားကို သူ့ငွေတော်သားတော်တို့တို့ဒီလိုမျိုးဟိုသာသနာပိပုဂ္ဂိကိုပြီးတို့ကိုယ်တိုင်ဟောဒီရှိရာကိုတတ်ပြီးအပေဘုကကြောတို့ဖြစ်နေပိဋကံနဲ့အောင်လို့ပါဘူးလေဟုတ်ပါလားဒီပြောသာမရာညာပါရဒီယံဝိသရာပိတုကာမဘဝကအကျိုးလို့ဖြစ်တယ်ဟောပိဋကံကိုလို့ပြီးတယ် ဒီစလုံးလာတာမဟုတ်ပါဘူး။ဒါနဲ့ဒီလေးလို့ဒါလည်းငါတော့ဘူးဘုရားကိုပါရတာတွေ့တဲ့ဘဝပါပါနေဘဝမာနအောက်ဒီသာဝရှိရှိလာပြီတာကြောင့်ဒီသာပြီးတော့တို့ဘဝအားလုံးမှာအကျိုးလို့ဖြစ်နေဒီခံဖို့ရဒီဝါပြီးလေဒီဘဝဒီအဲ့တော့ဘုရားကျေဘဝတော့ဒီပုဂ္ဂိုလ်အေးအေးနဲ့ပြုတယ် ဘုရားကတော့အောင်ပွဲဖြစ်သွားတာ။ဟင်သူ့ကိုဘုရားကတော့ဘယ်တော့အောင်ပွဲဖြစ်မှာလဲ။ဘယ်တော့ဘိသိခံရမှာလဲ။ရှိဖို့။အေးရှိဖို့လို့ပါဘာသာသိပါလေ။ဟင်ဟင်အဲ့တော့သူဒီလိုပုံမင်းတွေကိုထုတ်ဖို့ဒီကနေနေသူ့ပြီးကျွန်တော်တည်ပြီးတော့အောင်ပွဲလို့ဒီသားလေးတော့ကိုစဉ်းစားပြီး ကျေဘူးပြောတာပါဗျာ။ဒါလေးတော့လည်းအောင်ပြီးလို့ဟိုမဖတ်သေးတယ်ပြောတာပါ။ဟုတ်ကဲ့ဟုတ်ကဲ့ဘုရားအတွက်တော့ယူဒီခံလိုက်လို့ယူဒီပြီးဟုတ်ကဲ့လား။ဒီဟုတ်ကဲ့လားအမြန်မျိုးခံလိုက်လို့ညာမျိုးပြီးကြပြီ။ပူဇော်ခံလိုက်လို့ပူဇော်ပြီးကြပြီ။တို့ဟောသူ့လိုအယူဒီခံလိုက်အောင် မှန်ပါဒီအညာမျိုးခံတတ်အောင်လားအခုတော့ခံတတ်အောင်ဆရာသားတော်ပြီးပြီဟုတ်လားသမီးတော်ပြီးပြီဟုတ်လားဆက်ပြီးတော့ဒုသနာမာနဒီဒီဟုမဖြစ်ပဲနဲ့သာသနာတူပါလို့ရဒီရောချုပ်မှုကျူပါတာဟုတ်မှန်ပါဟုတ်နာတာဟုတ်ပါ